အဲ့ဒီတိန်တော်ကြီးအလှကာကြီးအလှ Land Cruiser တစ်စီးအလှရေအေးဆက်လေးအေးဆက်အလှမြက်ဖြတ်ဆက်အလှသိန်တော်ကျမ်းမြင်အလှဒီလူတွေအကြောင်းပြုပြီးတော့ဒီကနေ့ရှင်မြုနာသာ မင်္ဂလာအလှပါဖြစ်လာတယ်ဒါမျိုးကိုကုသိုလ်တစ်ခုအကြောင်းပြုလို့တခြားကုသိုလ်တွေဖြစ်လာတာဖြစ်တဲ့အတွက်ပကတူပနိတယပစ္စည်း ကတုပနိတယပစ္စယတတ္တိလို့ခေါ်တယ်ပကတုပနိတယပစ္စယတတ္တိဆိုတာသူပဂရိသဘောအားဖြင့်အာကြီးတဲ့အကြောင်းကြောင့်နောက်အကျိုးတရားတွေဆက်ခါဆက်ခါဖြစ်တာဒါသိဉ္လုံလူချင်းကားလူချင်းစာရည်တဲ့ကုသိုလ်တွေပြုတဲ့အခါမှာစေရနာကအားကောင်းတယ်စေရနာအားကောင်းတော့အဲ့ဒီအားကောင်းတဲ့စေရနာတွေကို ပဂတိဥပနိတယပဂတုပနိတယခေါ်တာသူပြကရရဲ့သဘောအားဖြင့်သဘာဝအားဖြင့်ကိုပဲအားကြီးနေတယ်။ညာအဲ့ဒါလိုအားကြီးတဲ့အတွက်ပဲသူကဆက်ပြီးတော့နောက်ထပ်အကျိုးတွေဆက်ဆက်ပြီးတော့ဖြစ်စေတယ်လို့ပဋ္ဌာန်းဒေသနာတော်မှာမြတ်စွာဘုရားဟောတာ။ဒါအဲ့ဒါလိုဆက်ခါဆက်ခါကောင်းကျိုးတွေကုသိုလ်တွေတိုးရင်ကုသိုလ်တိုးသမျှကောင်းကျိုးတိုးတယ်။ ကုသိုလ်သုံးမြကောင်းကျိုးတိုးတယ်ဆိုတာဟာတစ်ဆင့်နဲ့တစ်ဆင့်မြင့်သွားတာလားနှိမ့်တာလားဟုတ်ကဲ့လားအဲ့တော့တစ်ဆင့်နဲ့တစ်ဆင့်နှိမ့်တာကောင်းသလားမြင့်တာကောင်းသလားမြင့်တာကောင်းတယ်နော်မြင့်တာကောင်းရင်တော့မြင့်တာကောင်းတယ်ဆိုရင်တစ်ဆင့်နဲ့တစ်ဆင့်မြင့်ညင်ရင်ကုသိုလ်များများပြုရမှာလားအကုသိုလ်များများပြုရမှာလားအကုသိုလ်များများပြုရင်ဘာဖြစ်မလဲ ဟဲ့တစ်စစ်နဲ့တစ်စစ်နှိမ့်သွားမယ်နောက်ကြဘယ်ရောက်သွားမလို့အဲဘယ်ရောက်သွားပြီပေါ့ဟုတ်ကဲ့လားအဲ့တော့ကုသိုလ်ဆိုတာလူအဆင့်ကိုမြင့်စေတယ်အကုသိုလ်ဆိုတာလူအဆင့်ကိုနှိမ့်စေတယ်မဟုတ်ပေဘူးလားဒါကြောင့်မို့အဲ့ဒီသဘောတရားကိုမြတ်စွာဘုရားက၄မျိုး၄စားခွဲခြားပြီးဟောတယ်ဘယ်လိုဟောလဲလို့ဆိုတော့ လောကမှာတဲ့ပုဂ္ဂိုလ်၄မျိုး၄စားရှိတယ်တဲ့အဲ့ဒီ၄မျိုး၄စားကတမောပရာယနာပုဂ္ဂိုလ်တဲ့နံပါတ်1ကနံပါတ်2ကတမောဇောတိပရာယနာပုဂ္ဂိုလ်တဲ့နံပါတ်3ကဇောတိဓမ္မပရာယနာပုဂ္ဂိုလ်တဲ့ နံပါတ်၄ကဇောတိဇောတိပရာယနာပုဂ္ဂိုလ်တဲ့ရှင်းရမဟုတ်လားပါဠိလိုရှင်းတယ်ဘာမှလို့တော့မရှင်းဘူးပေါ့ရှင်းအောင်ပါလို့ကဟေးအမိတ်မရှိရမှာနော်ဓမ္မောတို့ဓမ္မတို့ဆိုတာအမိုက်မှောင်ခေါ်တယ်ဇောတိဆိုတာအလင်းခေါ်တယ် ပါဠိကဓမောဓမ္မဆိုတာအမိုက်မှောင်မောင်မိုက်နေတာဇောတိဆိုတာလင်းနေတာဒါကြောင့်ဓမောဓမ္မပရာယဏပုဂ္ဂိုလ်ဆိုတာအမှောင်တွေကလာပြီးအမှောင်တဲ့သွားမဲ့ပုဂ္ဂိုလ်ဓမောဇောတိပရာယဏပုဂ္ဂိုလ်ကြတော့ဘယ်လိုပြောရမလဲအမှောင်တွေကလာပြီး အလင်းနဲ့သွားတဲ့ပုဂ္ဂိုလ်ဇောတိဇောတိပရာယနာ ပုဂ္ဂိုလ်ဒါကြတော့ဘယ်လိုပြောရမလဲအလင်းနဲ့လာပြီအလင်းနဲ့ပဲသွားတဲ့ပုဂ္ဂိုလ်ဟုတ်တယ်မဟုတ်လားဇောတိဓမ္မဓမ္မပရာယနာပုဂ္ဂိုလ်သူကြတော့အလင်းနဲ့လာပြီးတော့မောင်နဲ့သွားတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လား ဘယ်နှမျိုးမြန်မာတက်တက်ဆိုရင်ဘယ်လိုပြောမလဲအမောင်နဲ့လာပြီးအမောင်နဲ့သွားမဲ့ပုဂ္ဂိုလ်ကို ပါဠိလိုကြဘယ်လိုပြောရလဲ ဓမ္မောဓမ္မပရာယနာပုဂ္ဂိုလ်ဟုတ်ကဲ့လားပါတယ်တော့အမောင်ထဲကလာပြီးအလင်းထဲသွားတဲ့ပုဂ္ဂိုလ်ကြတော့ဓမ္မောဇောတိပရာယနာပုဂ္ဂိုလ်ဟုတ်ကဲ့လားအလင်းထဲကလာပြီးအလင်းထဲသွားတဲ့ပုဂ္ဂိုလ်ကြတော့ဇောတိဇောတိပရာယနာပုဂ္ဂိုလ် အလင်းတွေကလာပြီးအမှောင်ထဲသွားတဲ့ပုဂ္ဂိုလ်ကြတော့ဇောတိဓမ္မပရာယနာပုဂ္ဂိုလ်ဟုတ်ကဲ့လားဓမ္မဆိုတဲ့စကားလုံးကနောက်ဆုံးကထားရင်တော့သူဓမ္မလို့ပဲသုံးရတယ်သူရှေ့ကထားလို့ရင်တော့ဓမောလို့သုံးရတယ်ပါဠိသုံးဟုတ်ကဲ့လားသူရှေ့ကထားရင်တော့ဘယ်လိုသုံးတော့ဓမောလို့သုံးရတယ်သူနောက်ဆုံးကထားရင်တော့ ဓမ္မလို့သုံးရတယ်ဒါကြောင့်ဓမ္မောဓမ္မပရာယနာပုဂ္ဂိုလ်ဓမ္မောဇောတိပရာယနာပုဂ္ဂိုလ်ဇောတိဇောတိပရာယနာအဇောတိဓမ္မပရာယနာပုဂ္ဂိုလ်ဇောတိဇောတိပရာယနာပုဂ္ဂိုလ်ဟုတ်ကဲ့လားဒီတော့အမှောင်ထဲကလာပြီးတော့အမှောင်ထဲသွားတဲ့ပုဂ္ဂိုလ်ဆိုတာ အမှောင်ဆိုတာမသိတာအဝိဇ္ဇာပြောတာမဟုတ်လားပြီးတော့အမှောင်ဆိုတာအကုသိုလ်ကို ပြောတာမဟုတ်လားအလင်းဆိုတာသိတဲ့ဉာဏ်နဲ့ကုသိုလ်ကို ပြောတာမဟုတ်လားအဲ့တော့အမှောင်တွေကလာတဲ့ပုဂ္ဂိုလ်လို့ဆိုသဖြင့်သူဟာ အရင်ဘဝတွေကဘာတွေပြုခဲ့မလဲ အဲအာကုသိုလ်တွေပြုခဲ့ပြီဆိုလို့ရှိရင်ဒီဘဝမှာသူရဲ့အဆင်ဟာမြင့်နေမလားနှိမ့်နေမလားဟုတ်ကဲ့လားဒီဘဝမှာစင်စင်ရဲရဲမွဲမွဲတေတေနှိမ့်နှိမ့်ကြကြသူနေရတယ်ဘာကြောင့်လဲအရင်ဘဝကမကောင်းမှုအကုသိုလ်ဒုစရိုက်ပြုခဲ့လို့ဟုတ်ကဲ့လားအဲ့ဒီဒုစရိုက်တွေပြုခဲ့တဲ့အတွက်ဒီဘဝမှာ စင်စင်ရရနှိမ့်နှိမ့်ကြကြနဲ့နေရတဲ့ပုဂ္ဂိုလ်အဲ့ဒါအမှောင်ထဲကလာတဲ့ပုဂ္ဂိုလ်ဒုစရိုက်ဆိုတာဘယ်လိုဟာတွေလဲဟမ်မကောင်းမှုဘယ်ဘယ်လိုဒုစရိုက်ဘယ်နှပါးများကြားဘူးတော့ဘာတွေလဲ ကာယဒုစရိုက်၃ပါးပြောသားမှာဝစီဒုစရိုက်၄ပါးက မနောတုဇရိုက်၃ပါးကဟုတ်ကလားဆောင်းပုတ်ကလေးများရသေးလားဆိုသမ်းမှာ ကနောက်ပိုင်းညာမရတော့ဘယ်နဲ့ဥဒ္ဒနကနောက်ပိုင်းညာမရတော့ပါလားဟမ်အော်ဒါဖြင့်သူတို့ကတော့ချမပြပဲနဲ့ရရနာဗောစာအုပ်မှာကြည့်ဆိုတာဟုတ်ကဲ့လားอืม ชี้ကျူးเสียပဲเนาะဒီတော့ အဲ့ဒီဒုစရိုက်တွေပြုရင်ဆိုကြဆင်းရဲကြရတယ်ဒါကြောင့်အမှောင်ထဲကလာတယ်ဆိုတာအရင်ဘဝကအဒုစရိုက်ပြုခဲ့လို့အခုအမှောင်ထဲနေရတယ်စင်စင်ရဲရဲမွဲမွဲတေတေနှိမ့်နှိမ့်ကြကြနဲ့ရှိနေရတယ်ဒီဘဝမှာစင်စင်ရဲရဲမွဲမွဲတေတေနှိမ့်နှိမ့်ကြကြဖြစ်နေရပါလျက်ခင်တဲ့ အသိအလိမ္မာမရှိကလျာဏမိတ်တာမိကောင်းဆွေကောင်းနဲ့မပေါင်းမိဆရာကောင်းတမကောင်းနဲ့မပေါင်းမိတဲ့အတွက်အသိအလိမ္မာမရှိလို့မို့ကုသိုလ်ပြုရမှမသိပဲနဲ့အကုသိုလ်ဒုစရိုက်တာဒီဘဝမှာပဲပြုနေတယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ဘာဖြစ်မလဲအဲနောက်ဘဝလည်းအမှောင်နဲ့ပဲဖြစ်မှာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါကိုပါဠိလိုဘယ်လိုခေါ်လဲ သမောဓမပရာယနာပုဂ္ဂိုလ်လာတော့ကတော့အမှောင်တဲရပါပဲအရင်ဘဝကဒုစရိုက်တရားတွေပြုမိလို့အခုနှိမ့်နှိမ့်ကြကြဆင်းဆင်းရဲရဲဘဝနေရတယ်သို့တော်လည်းပဲမိကောင်းဆွေကောင်းနဲ့ပေါင်းမိတယ်ဆရာကောင်းသမားကောင်းစိတ်ကမိတဲ့အတွက်မိကောင်းဆွေကောင်းတို့ရဲ့ကောင်းတဲ့အကြံဉာဏ်ဆရာကောင်းသမားတို့ရဲ့ကောင်းတဲ့အဆုံးအမကိုဆုံးမနာခံရတဲ့အတွက် အသည့်အလိမ်မှာပညာရှိလာပြီးအကုသိုလ်ရှောင်ကုသိုလ်ကိုဆောင်ပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ပဲနဲ့နေမလဲအဲနောက်အလင်းထဲကိုသွားမယ်ဟုတ်တယ်မဟုတ်လားဘာပုဂ္ဂိုလ်ခေါ်လဲဓမ္မောဇောတိပရာယနာပုဂ္ဂိုလ်ဟုတ်ကဲ့လားအဲ့ဒီတော့ မိတ်ကောင်းဆွေကောင်းနဲ့ဆရာကောင်းတမာကောင်းအရေးမကြီးဘူးလားအရေးကြီးတယ်ဟိုစကားကြားဘူးလားဩငရုတ်သီးနဲ့ပေါင်းမိလို့ကြက်သွန်ထောင်းခံရတယ်ဟမ်အေးဒါဘာပြောတာလဲ မိတ်ဆိုးဆွေဆိုးနဲ့ပေါင်းမိလို့မိမိပါအဆိုးဖြစ်ရတာမဟုတ်လားအာဒေဝနာဇာပါဠနံဒုစရိုက်ပြူညာလူမိုက်များကိုနိဗ္ဗာန်မရှင်ဝေးစွာကျင်၍ခင်မင်းသမှု အပေါင်းအသင်မပြုအပ်ခြင်းသည်၎င်းဗဏိတာနိသဒေဝနာဒုစရိုက်ရှောင်းခြင်းကြောင်းကြုံမြင်၍ ဖြူစင်စိတ်ဓာတ်သူတော်မြတ်ကိုစိကမိတင်ဆက်ဆံပေါင်းသင်အခြင်းဒီ၎င်းပူဇာစပူဇနေယနာယရဏသုံးမြာဆရာမိဘကျင့်သီလနှင့်ဂုဏကြည်သူသကြည်သူဟုစင်ဖြူစိတ်ဓာတ်ပူဇော်အပ်ကိုလေးမြတ်ကိုရောပူဇော်ရခြင်းဒီ၎င်း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 ဟဲ့မြတ်စွာဘုရားမိတ်တာမမှန်ဘူးလားအဲ့ဒါကြောင့်မို့လို့အထောက်မခံရင်ကြက်သွန်ဟာငရုတ်သီးနဲ့မပေါင်းနဲ့ပေါ့မဟုတ်ဘူးလားငရုတ်သီးနဲ့မပေါင်းနဲ့ပေါ့ဒါကြောင့်မိတ်ကောင်းမြတ်စွာဘုရားက အရှင်အနန္ဒာကိုမိတ်ဘူးတယ်ဘယ်လိုမိတ်တယ်လဲလို့ဆိုတော့အရှင်အနန္ဒာကလျှောက်တာကိုသူသဘောပေါက်တယ်လို့လျှောက်တာ မြတ်စွာဘုရားတဲ့တပည့်တော်ညံထဲမှာတခုသဘောပေါက်နေပါတယ်တဲ့အေးအာနန္ဒာပါလဲသူလည်းသူ့အတွေ့အကြုံရသူရလာတဲ့အသည့်ပါလေမိကောင်းဆွေကောင်းနဲ့ပေါင်းမိလို့ရှိရင်ကိလေသာငြိမ်းရေးဆင်းရဲငြိမ်းရေးအတွက်တဝက် ပြည့်ပြည့်စုံတယ်လို့တပည့်တော်ယူဆပါတယ်ဖေဟာတဲ့ဘယ်လိုလိုက်တော့အဲဆင်းရဲငြိမ်းရေးအတွက်တဝက်ပြည့်စုံတယ်လို့ယူဆပါတယ်တဲ့မြတ်စွာဘုရားက ချက်ချင်းမိတ်တယ်အာနန္ဒာသင်မှားတယ်အာနန္ဒာသင်မှားတယ်တဲ့ မိကောင်းဆွေကောင်းနဲ့ပေါင်းမိရင်ဆင်းရဲငြိမ်ရေးချမ်းသာရရေးအတွက်ယာနှုံးပြည့်ပြည့်စုံတယ်တဲ့ဟောဟုတ်ကလားမြတ်စွာဘုရားကငါဘုရားတည်ဟုသောမိကောင်းဆွေကောင်းနဲ့ပေါင်းမိတဲ့အတွက်သင်တပိသာဝကတွေမှာကိလေသာငြိမ်းဆင်းရဲငြိမ်းကြပြီးတော့ဒုက္ခကသိငြိမ်းလို့ယာနှုံးပြည့်ချမ်းသာကြတယ်မဟုတ်လားတဲ့ ဟုတ်သလားတပြားတခြားဟာမကြည့်ပါနဲ့တော်ရမှာနေပြီးတော့လူတွေတထောင်ကျော်လိုက်တာလက်ညှိုးတထောင်ရဲ့ကျော်ရအောင်ဖြတ်တဲ့လူမိုက်ကြီးဟမ်ဟုတ်ကလားငါကြားဘူးတာရတုနာမေဟိန္ဒကဆိုလားလို့ဩငင်းနာမေလားအမွဲတဲဟုတ်ပါလား ငင်းသားမဲတွေဘာတွေတောင်သိလို့အဲနော်အဲသူမြတ်စွာဘုရားနဲ့မသွေးခင်ကတော့လူဆိုးကြီးပေါ့မဟုတ်ဘူးလားသူ့အတန်ကြာကြောက်ရတယ်အခုမြတ်စွာဘုရားနဲ့သူနဲ့တွေ့တဲ့အခါကျတော့ဘယ်နဲ့တော့ဟဲ့ယဟနာဖြစ်တယ်ဆိုတာဘာဖြစ်တာတော့ကိလေသာ ကိလေသာငြိမ်းတာကကိလေသာနေသမောင်ဘယ်နှဆင့်ရှိတော့ကိလေသာဘယ်နှမျိုးရှိတော့သုံးမျိုးပါပါတော့ဝိတေကမကိလေသာဆိုတာဘယ်လိုဟာတော့ ပရိယုဌာဏကိလေသာအနုတ္တယကိလေသာကရောမကောင်းမှုဆောင်ကောင်းမှုကြောင့်ဖြူအောင်စိတ်ကိုထားဆိုတဲ့သဘောနားမလည်ဘူးလားနားလည်လာမယ်အဲ့ဒါလို့ဆိုလို့ရှိရင်ဖြင့်အဲ့ဒီအသည့်လိမ္မာကြောင့် तू ကုသိုလ်တွေပဲပြုမလားအကုသိုလ်တွေပဲပြုမလား ကုသိုလ်တွေပဲပြုပြီဆိုလို့ရှိရင်တော့လာမဲ့ဘဝကြတော့အလင်းနဲ့ရောက်သွားမယ်အဲ့ဒီပုဂ္ဂိုလ်ကိုဘာလို့ခေါ်မလဲဓမ္မောဇောတိပရာယနာပုဂ္ဂိုလ်ဟုတ်ကဲ့လားမြန်မာလိုဆိုရင်တော့ဟုတ်ကဲ့လား now ပုဂ္ဂိုလ်တူကတော့ရှင်းဘဝတဲကမိကောင်းဖကောင်းမိကောင်းဆွေကောင်းဆရာကောင်းသမားကောင်းနဲ့ပေါင်းသင်ဆက်ဆံမိခဲ့တဲ့အတွက်အသည့်အလိမ္မာဉာဏ်ပညာရှိတဲ့အတွက်မကောင်းမှုရှောင်ပြီးတော့ကောင်းမှုသူစရိုက်တွေကိုသာပြုစုစည်းဘူးတယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာဒီဘဝမှာဘာဖြစ်မလဲချမ်းချမ်းသာသာအဆင့်မြင့်မြင့်ဘဝမရပေဘူးလားဟုတ်လား ရုပ်ရည်ယူပကားလည်းတင်းနေမယ်ပစ္စည်းပစ္စည်းလည်းပြည့်စုံမယ်မိတ်ဆွေသင်္ကအချွေရံနေလည်းလည်းပြည့်စုံမယ်ချမ်းချမ်းသာသာနေရမယ်ဘာကြောင့်လဲအရင်ဘဝကသူ့စရိုက်ပြုခဲ့လို့ဟုတ်တယ်မဟုတ်လားသူ့စရိုက်ကကာယသူစီရိုက်ဝစီသူစီရိုက်မနောသူစီရိုက်နော်အဲ့လိုသူစီရိုက်ပြုတဲ့ပုံကူများ အဲ့ဒီဘဝမှာနောက်ဘဝမှာနောက်ဘဝမှာဘဝတိုင်းဘဝတိုင်းမှာအမြဲတမ်းကြည်လင်ရှင်လွန်ဝမ်းမန္တသာဖြစ်နေရမယ်ဆိုတာများကြားဘူးသလားကြားဘူးသလား gain မိမ့်မဲကြားရမှာပဲဟမ်ကြားဘူးတယ်ပါပါလိမ့်မလို့ကဲဘယ်လိုပါလိမ့်မလို့ပြောသမှာအောင် ဘာမင်္ဂလာတော့ကဲဒီလိုဆိုရင်နားထောင်တော့ပါဇက်မလှုပ်နဲ့ပါဇက်မလှုပ်နဲ့ပါဇက်လှုပ်ရင်ဓာန်ပေးမယ်ဘဝပေါင်းစုသောအထုတွင်ကောင်းပြုကောင်းပြောကောင်းသဘောနှင့်ကောင်းသော နှလုံးတစ်ဖြောင့်သုံး၍ သလုံးစင်ဖြူထိုသည်သူကငါမှုကောင်းမှုအစွစုကိုစီပြုကမိရတော်ပြီဟုမိမိပြုမူတန်စင်ဖြူ၍ပြည့်မြူမနှောဤသဘောကိုတွေးတော်မိတိုင်းပီတိလှိုင်းဖြင့်ရှက်တိုင်းရည်လီချမ်းမြေ့ကြည်၍ဤဒီဘဝနောင်ဘဝနှင့် ဘဝဆက်ဆက်တန်တာဆက်ဝဲစိတ်လက်ကြည်သာယုတ်လန်းဖြာ၍ချမ်းသာကောင်းကျိုးဒီတို့သို့ဖွံ့ဖြိုးကြည်ကျယ်ပွင့်လန်းကြွယ်သည်ထဲဝဲနတ္ထံသံဗုဒ္ဓီကြားဘူးလားအဲ့ဒါမဟုတ်ဘူးလားအဲပါဇာတော်တော်ပိတ်ထားရတယ်မဟုတ်လား ပါဇက်တလှုပ်လှုပ်နဲ့မဟုတ်လား gain ဆို ကောင်းပြုဆိုတာကာယသူစရိုက်မဟုတ်လားကောင်းပြောတာရောကောင်းသဘောနဲ့ကောင်းသောနှလုံးကရောအဲတော့သူစရိုက်၁၀ပါးပြုတဲ့ပုဂ္ဂိုလ်ဟာမိမိပြုမိတဲ့သူစရိုက်ကုသိုလ်တရားတွေပြန်တွေးမိတိုင်းဝမ်းသာတယ်ဝမ်းသာတိုင်းလည်းကုသိုလ်တွေတိုးပြီးတော့ကောင်းကျိုးချမ်းသာတွေပဲ ဘဝတိုင်းဘဝတိုင်းဆက်ခါရတယ်ဒီလိုမဟုတ်လားဒါကြောင့်အရင်ဘဝကမတော်တဆအသိညာမိုက်မမိတဲ့အတွက်အကုသိုလ်ဒုစရိုက်ပြုမိလို့ဒီဘဝမှာနိုင်နိုင်ကြကြဖြစ်ပင်ဖြစ်ရတော့လည်းပဲဒီဘဝမှာမိကောင်းဆွေကောင်းဆရာကောင်းတမကောင်းနဲ့ပေါင်းမိပြီဆိုလို့ရှိရင်တော့ကောင်းမှုကုသိုလ်တွေမပြုနိုင်ဘူးလားပြုနိုင်တော့သူဟာအလင်းသွားမယ်နော်အလင်းသွားမယ် ထို့အတူပဲအရင်ဘဝကတည်းကကောင်းမှုကုသိုလ်ပြုခဲ့တဲ့အတွေ့ဆရာကောင်းတမကောင်းမိကောင်းဆွေကောင်းတွေပေါင်းမိလို့ဒီဘဝမှာအဆင့်မြင့်မြင့်တင့်တင့်တဲတဲချမ်းချမ်းသာသာပြည့်ပြည့်စုံစုံနေရတဲ့ပုဂ္ဂိုလ်ဟာကိုယ်စည်းစိမ်ဥစ္စာဘောမှာမာနတက်ပြီးတော့ဒါနလည်းမပြုသီလလည်းမဆောက်တည်ဘာဝနာလည်းမပွားများယူသေးရတယ်လို့လည်းမယူသေးဘူး ယရဏသုံးပါးလည်းမစိကပ်ဘူးဆိုရင်ဖြင့်အဲ့ဒီပုဂ္ဂိုလ်ဘာဖြစ်မလဲကောင်းမှုတွေပြုမလားမကောင်းမှုတွေပြုမလားမကောင်းမှုပြုပြီဆိုရင်တော့သူရဲ့သွားရလမ်းဟာအဲ့ဒီပုဂ္ဂိုလ်မျိုးကိုပါဠိလိုဘယ်လိုခေါ်လဲ ဇောတိဓမ္မပရာယနာပုဂ္ဂိုလ်ဟုတ်ကဲ့လားပုဂ္ဂိုလ်တစ်မျိုးတစ်စားကတော့ခုနပြောလို့အရင်ဘဝကလည်းပဲအသည့်အလိမ်မှာရှိခဲ့လို့ကောင်းမှုကုသိုလ်သူစရိုက်တွေပဲပြုတယ်ဒီဘဝကြတော့လည်းပဲကောင်းသောပတ်ဝန်းကျင်မှာလည်းရောက်ရမိကောင်းဆွေကောင်းဆရာကောင်းသမားကောင်းလည်းတွေ့ရကြုံရတဲ့အတွက်ကုသိုလ်အကုသိုလ်ခွဲခြားသိပြီးတော့အသည့်အလိမ်မှာရှိတော့သူဟာဘာကိုပြုမလဲ ကောင်းမှုကုသိုလ်တွေပဲပြုမယ်ဒီလိုဆိုလို့ရှိရင်သူသွားရလမ်းကအလင်းနဲ့ပဲအဲ့ဒီပုဂ္ဂိုလ်မျိုးကြတော့ဘယ်လိုခေါ်ရမလဲဇောတိဇောတိပရာယနာပုဂ္ဂိုလ်အလင်းနဲ့ကနေပြီအလင်းနဲ့သွားတဲ့ပုဂ္ဂိုလ်ဟုတ်တယ်မဟုတ်လားအဲ့တော့အကြောင်းမသိလို့ရှေးဘဝကနည်းနည်း အသည့်လိမ္မာနဲခဲ့လို့ဒုစရိုက်ပြုမိတဲ့အတွက်ဒီဘဝမှာနေနေကြကြဘဝရပေရညာတော့လည်းပဲသူကိုယ်သူ ပြုပြင်မဲ့ဆိုလို့ရှိရင်သူဟာလာမဲ့ဘဝအလင်းမရောက်နိုင်ဘူးလားရောက်နိုင်တယ်အဲ့ဒါသတိထားဖို့မလိုဘူးလားရှေးကမုတ်ဆိုးတယောက်မုတ်ဆိုးတယောက် ထုံးစံအတိုင်းမနေ့ပိုင်းတောလိုက်ထွက်သွားတယ်ထွက်သွားတဲ့အခါကျတော့ဘုန်းကြီးတစ်ပါးဆွမ်းခံကြွလာတယ်နဲ့တွေ့တယ်တွေ့တော့မုတ်ဆိုးကဟာဒုက္ခပဲဒီနေ့တော့ငါအမင်္ဂလာကောင်နဲ့တွေ့ပြီအဲ့ဒါလိုယူဆကြတဲ့ကသူ့မှာအသိဉာဏ်ရှိသလားမရှိဘူးလားမရှိပါဘူး မရှိဘူးသူကမိတ်ကောင်းဆွေကောင်းနဲ့ပေါင်းမိနေသလားမိတ်ဆိုးဆွေဆိုးနဲ့ပေါင်းမိနေသလားမသေးကြဘူးလားအဲ့ဒါကြောင့်မိတ်ဆိုးဆွေဆိုးဆိုတာအမတန်ကြောက်စရာကောင်းတယ်နော်ငါတော့ဒီနေ့သားကောင်ရမှာမဟုတ်တော့ပါဘူးလို့စိတ်ထဲကအဲ့လိုဖြစ်တယ်နှုတ်ကလည်းတို့တို့ပြောတယ်ဒါနဲ့တော့လိုက်သွားတယ် သူစိတ်ကကိုကပဲတောကောင်မရဘူးလို့ဒီလိုထင်းနေတဲ့အခါကျတော့တောကောင်မြင်လို့လေးနဲ့ပြည့်လဲပဲတဲ့အောင်မပြည့်နိုင်ဘူးလွဲတယ်ဒါနဲ့တောကောင်တကောင်မှမရဘူးမရတော့ကင်ဒီနေ့တော့ငါတော့ရမှာမဟုတ်ပါဘူးဆိုပြီးတော့ခါတိုင်းလို့တနေ့ကောင်အောင်မသွားပဲနဲ့ခဏခေတ္တပဲတော့လိုက်ပြီးတော့ပြန်လာ ဘုန်းကြီးကလည်းဆွမ်းခံပြီးဆွမ်းခံရွာတဲ့ကဆွမ်းရလို့မလို့ပြန်လာတယ်နဲ့တခါတွေ့ပြန်တယ်လမ်းဘုန်းကြီးကဆွမ်းခံကပြန်လာမုတ်ဆိုးကရွာအပြန်နဲ့တွေ့တယ်မုတ်ဆိုးကစိတ်ကြည်လင်ရှင်လန်းနေသလားညှဉ်းနွမ်းနေသလားဒေါသနဲ့ညှဉ်းနွမ်းနေတယ်ဟုတ်ကဲ့လားဒါနဲ့ဘုန်းကြီးမြင်တာနဲ့ပဲချက်ချင်းလက်ရလက်ရဆိုပြီးခွေးနဲ့ရှူတိုက်တယ် ဒီတော့ဘုန်းကြီးလည်းပဲမတတ်တာဘူးတပိတ်ပိုက်ပြီးပြေးရတယ်ပြေးရတော့အနာနာတစ်ပင်တစ်ပင်ရှိတဲ့အခါကျတပိတ်လွတ်ချပြီးတော့အဲ့ဒီတစ်ပင်ဘုန်းကြီးကတက်ပြေးခွေးတွေကအောက်ကတစ်ပင်အောက်ကပဒဟပြီးတော့ဂိုက်ဖို့လုံးတယ်အဲဘုန်းကြီးလည်းပဲခွေးလွတ်ရတစ်ပင်ကွာကြရောက်သွားသင်္ကန်းလည်းဘူရီပတိနဲ့ အဲ့ဒါမုတ်ဆိုးကအဲ့ဒီသစ်ပင်နာအဲခတ်နိုင်နိုင်နဲ့သူပါတယ်ဘာလုပ်တယ်လဲဆိုတော့အောက်တွဲနှောင်းကြနေတဲ့ဖုန်ကြီးရဲ့ခြေတော်ကိုမြားနဲ့လှန်ထိုးတယ်မြားနဲ့လှန်ထိုးတော့ဖုန်ကြီးရဲ့ရုပ်ထဲရုပ်ခနဲ့ဟိုရင်းကိုခြေတော်ကိုအထက်တစ်ကိုင်းပေါ်ရုပ်ရုပ်လိုက်တော့ ဗုဒ္ဓိပတ်တိနဲ့ထိန်းထားတဲ့ဧကတိကအောက်ပြုတ်ကြသွားအောက်ပြုတ်ကြသွားတာနဲ့ဧကတိကမုတ်ဆိုးပေါ်သွားဖုံးမိရောဖုံးမိတော့ခွေးတွေကအဲ့ဒီမုတ်သင်္ကန်းဖုံးမိတဲ့မုတ်ဆိုးကိုဖုံးကြီးလို့ထင်ပြီးဝိုင်းကြိုက်လိုက်ကြတော့ခွေးအုပ်ကလည်းကောင်းကောင်းသူတို့ကလည်းအသာစားခွေးတွေဆိုတော့ချက်ချင်းအယိုးလောက်ပဲကြံတော့တယ်တခါတည်းပြောင်း အဲ့ဒီမှာဘုန်းကြီးလည်းကြောက်ကြောက်နေအပေါ်ကနေပြီးတော့တစ်ကိုင်းကြောက်ကလေးတခုချိုးပြီးတော့ခွေးတွေပေါ်လှမ်းပစ်လိုက်တယ်ပစ်လိုက်တော့မှခွေးတွေအထက်မော့ကြတော့ဘုန်းကြီးကအပေါ်မှာရှိနေတာသိတော့ဒီထဲမှာသူတို့သဘောပေါက်သွားတယ်သူတို့ဟာသူတို့သခင်ကြိုက်မိတာပဲလို့သဘောပေါက်ပြီးအဲ့ဒါခေါင်းဆောင်ခွေးရစပြီးတော့တောထဲဝင်ထွက်ပြီးတော့ပြေးကြတယ် ဒီခါကျမှဘုန်းကြီးတိပ္ပမောဆင်းလာပြီးတော့တပိတ်ယူပြီးဧကတိတော့သူယူလားမယူလားတော့မသိပါဘူးစာကျမ်းဂန်ကတော့မဖော်ပြဘူးကြောင်းပြန်ရတယ်ဒါပြန်အဲ့ဒီပုတ်အဲ့ဒီမုတ်ဆိုးဟာသေသွားပြီသူစတုမာရနတ်ပြည်ရောက်မလားတာဝတိန်သာရောက်နတ်ပြည်ရောက်မလားဟမ်မဖြစ်လို့ သူပြုတာဒုစရိုက်လားသူစရိုက်လားအဲဒုစရိုက်ဆိုတာအဆင့်နှိမ့်စေသလားအဆင့်မြင့်စေသလားဟဲ့သွားတယ်ဗောအဝီစီရောက်သွားတာပဲအဲ့ဒီပုဂ္ဂိုလ်မျိုးကိုဓမ္မောဓမ္မပရာယနာပုဂ္ဂိုလ်မခေါ်နိုင်ဘူးလားဟုတ်ကဲ့လားဓမ္မောဓမ္မပရာယနာပုဂ္ဂိုလ်နောက် ပုဂ္ဂိုလ်တူကတော့တထေးအိမ်မှာအလုတ်လုတ်နေတဲ့လေသမားအလုတ်သမားပေါ့နာမည်ကမောင်ပုံနာတဲ့တထေးလေတွေထွန်ပေးရတော့ဒီနေ့တော့လဲထွန်လဲထွန်ပြီးတော့သမင်းစားရင်ကြတော့ထောင်ကနာနာပြီးတစ်ပင်အောက်မှာသူလှဲပြီးနားတယ် သူတော်မကထမင်းပုတ်လာတယ်ထမင်းပုတ်လာတော့လမ်းမှာရှင်ပိစိကဗုဒ္ဓတွေ့တော့ကြီးညိုရာနဲ့ပဲတကားအတွက်ယူလာတဲ့ဆွမ်းကိုရှင်ပိစိကဗုဒ္ဓလောင်းလှူလိုက်တယ်လောင်းလှူပြီးဓမ္မလည်းပြကြပြကြပဲပြန်ပြီးတော့အိမ်ပြန်ပြီးတကားအတွက်ထပ်ပြီးချက်ချက်ပြီးတော့ယူတော့ထွက်လာ နောက်တော့ကြာဒါနဲ့ဓမ္မကဉာဏ်ရှိတယ် ပိစိကဗုဒ္ဓါကိုမြင်လို့ကြည်ညိုရမှန်လှူရတန်းရမှန်သိတယ်ဆိုတဲ့ကဉာဏ်ရှိလို့ပေါ့မဟုတ်ဘူးလားဉာဏ်မရှိရင်အဲ့လိုသိပါမလားမသိဘူးဒါနဲ့သူကစဉ်းစားတယ်ဒီကနေ့တော့အိမ်ပြန်ပြီးတော့ထမင်းထချဲရတာနဲ့ဒါနဲ့နောက်ကျသွားပြီကိုပုံနာလည်းပဲဆာလာရောမယ်ဆာလာလို့ရှိရင် ဒီလောက်ရအောင်နောက်ကြတယ်နေမြင့်နေဆိုပြီးတော့သူ့စိတ်ထဲမှာဒေါသတွေဖြစ်နေမယ်နဲ့တူတယ်အဲ့ဒါလို့ဆိုလို့ရှိရင်ငါကပစ္စည်းပစ္စည်းကဗုဒ္ဓလှူလိုက်လို့မလို့ဩအရှင်ပစ္စည်းကဗုဒ္ဓမဟုတ်ဘူးလွဲလို့လွဲလို့ဂေါရမမြတ်စွာဘုရားလက်ထက်အရှင်သာရိပုတ္တရာအရှင်သာရိပုတ္တရာမထေရကြီးလှူတာဒါနဲ့ ငါလူတာ तू မသိလို့ရှိရင်ဖြင့် तू ဟာဒေါသတွေထွက်ပြီးတော့ तू မှာအကုသိုလ်များတော့မှာပဲဆိုပြီးတော့လှမ်းပြီးတော့မြင်လိုက်ကြတဲ့အခါလှမ်းလှမ်းကြတဲ့ကသူ့ဓမ္မကပြောတယ်ကိုဘုံနာရဲ့ဒီနေ့တော့ဝမ်းသာတော့သာဓုခေါ်တော့ကျမလမ်းမှာလေရှင်သာရိပုတ္တရာမထေရကြီးဂျုံတော့ဂျုံငယ်ဆုံးကနာတွေ့တာနဲ့ပဲကျမအရှင်မြတ်ကြီးဆွန်လောင်းလိုက်တယ်လောင်းပြီးတော့ရှင်အတွက်ဆွန် ထမင်းတစ်ခါကြပြန်ချက်တာနဲ့နောက်ကျသွားတယ်ဆိုတော့မောင်ပုံနာကသာဓုသာဓုသာဓုနဲ့ခေါ်ရတယ်ခေါ်ရုံမကပဲနဲ့ तू ကဘာပြောလဲအေးအဲ့လိုဆိုလို့ရှိရင်လည်းပဲငါကောင်းမှုလေမင်းသာဓုခေါ်အောင်တဲ့အဲ့ဒီအရှင်သာရိပုတ္တရာကြီးမင်းနဲ့မတွေ့ခင်ကဟောဒီငါလည်နာလာတယ်လည်နာလာတော့အရှင်သာရိပုတ္တရာကခြုံပုတ်ပုတ်တွေ့ ကြည့်နေတာတွေ့ရတော့အရှင်မြတ်ကြီးတဘူးလိုချင်တဲ့ထင်တာနဲ့အဲ့ဒီခြုံထဲကတဘူးတတ်ပြီးတော့အရှင်မြတ်ကြီးကိုငါကတ်လိုက်တယ်တဘူးဆိုတာသိလားဘာလောက်တာသွားတိုက်တာဒံပူလို့ရေးတယ်ဒံဆိုတာသွားပူဆိုတာဖြူစင်စေသော အရာဒံပူဆိုတာသွားကို ဖြူစင်စေသောအရာဆိုတာ toothbrush ပေါ့မဟုတ်လားဘာတော့အဲသဘုဒ္ဓပြောရမလားသွားရိုက်တာပြောရမလားသွားရိုက်တာပြောရမယ်အေးပြောရင်နာပြောတပူပဲဟုတ်ကဲ့လားအဲ့ဒါငါလှူလိုက်တယ်တဲ့ပြီးတော့အရှင်မြတ်ကြီးတပူဝါပြီးတဲ့အခါကျတော့ တပိတ်လဲဆေးရအောင်လှုပ်လဲခြင်းရအောင်ဆိုပြီးငါခုစမ်းကြောင်းထဲကရေကိုတပိတ်နဲ့ခတ်ပြီးတော့ကတ်လိုက်တယ်တဲ့အဲ့ဒါလည်းမင်းသာဓုခေါ်တော့ဟောတက္ကမကလည်းသာဓုခေါ်တော့မလေးညီလိုက်တာနော်ရှည်သွားနောက်လိုက်သူတို့ပြုတာသူစရိုက်တွေလားဒုစရိုက်တွေလားဝမ်းသာတာနှစ်ဦးလုံးစိတ်တူသဘောတူဖြစ်တော့တိုက်တိုက်ဆိုင်ဆိုင်ကိုဒါနဲ့ တပင်အောက်ရောက်တဲ့အခါကျတော့ထမင်းအောင်ချပြီးတော့ဒကမအပြင်းပြက်ကျွေးတကလည်းစစပြီးတော့ဘိုက်ကလည်းပြည့်နင်းလည်းလည်းပင်မနာနဲ့သူဒကမပေါင်ပေါ်မှာပဲခေါင်းခေါင်းအုံပြီးတော့အိပ်ပျော်သွားတယ်တကားခေါင်းပြီးအိပ်ပျော်သွားတော့အိယာကနိုးလိုက်တော့သူ ဖြတ်ခနဲ့သူ့လယ်ခွင်ကြည့်လိုက်တယ်ကြည့်တာတော့တခြားကြည့်တော့မဟုတ်ပါဘူးနွားတွေလွတ်ထားလို့မလို့နွားတွေကြည့်လိုက်တာနွားတွေကြည့်လိုက်ပါတယ်သူ့မျက်စီတဲ့အယောင်နဲ့တပြောင်ပြောင်နဲ့ထိုးတာတွေ့တော့ဘာတွေပါလိမ့်မလဲလို့သေချာကြည့်တော့သူ့လက်ခွင်းကြီးတကွင်းလုံးကအိုက်ထဲထိုးထားတဲ့တကွင်းကလက်ကရွှေတုံးရွှေခဲတယ်သူ့စိတ်ထဲသူမြင်ရတယ် ဒါနဲ့သူမျက်စိပုတ်ကြီးဟုတ်မဟုတ်ရလားဘယ်နဲ့ဒါတွေမြေကြီးခဲတွေပါဘယ်နဲ့ကြောင့်ရွှေတုံးရွှေခဲတွေဖြစ်မလဲမျက်စိပုတ်ကြီးလေရွှေတုံးရွှေခဲမှထင်ရှားလေဒါနဲ့သူဒကမပြောဟဲ့ဒကမကြည်စမ်းမအောင်ဟိုမှာရွှေတုံးရွှေခဲတွေအဲ့တော့အမျိုးသမီးကသွားပြီးတော့ရွှေခဲတစ်ခုသွားကောက်ကောက်လာပြီးတော့ တကားကအဲ့ဒီရွှေလဲကိုထွန်တော့မှရိုက်ခွဲတယ်ရိုက်ခွဲတာကမြေကြီးကဲဆိုလို့ရှိရင်တော့ကွဲသွားမယ်ပေါ့အခုတော့မကွဲဘူးတယ်မကွဲတော့ဒါရွှေခဲပဲအဲ့ဒါနဲ့ရှင်မကြီးဒီလိုတော့မဖြစ်ဘူးဘယင်ဆိုတာရေမြေကိုပိုင်တယ်ဒါဘယင်ဘန္တော်တော်တွေပဲ အဲ့တော့ဘယင်ကိုသွားလျှောက်မှာပဲဆိုပြီးတူတူပြောကြဆိုဘယင်သွားလျှောက်တယ်ဘယင်သွားလျှောက်တဲ့အခါကျတော့ဘယင်ကလည်းပဲအမျော်အမြင်ရှိပါတယ်အမျော်အမြင်ရှိတယ်ဒါဟာသူကုသိုလ်နဲ့သူသူထိုက်လို့သူဖြစ်တာပဲဆိုတာရှိတယ်သို့တော်လည်းပဲအဲ့ဒါလို့တန်းပြောလိုက်လို့ရှိရင်ဘေးကမူးချင်းမရတွေကဒီဘရင်နဲ့ဖြင်းလိုက်တာနော်ကိုတိုင်းပြည်တွေကရွှေကိုရွှေသူမြပေးရသေးသလားလို့ဖြစ်မှာဆိုလို့ ။ဂိုင်းမင်းကြီးတို့မောင်ပုံနာထွန်းတဲ့လေတဲ့ကရွှေတုံးတွေသွားပြီးတော့လဲ900နဲ့တင်းကြီးရခိုင်းလိုက်တယ်။အမကြီးတွေမင်းကြီးတွေသွားကြတယ်။မင်းကြီးယောက်ျားတွေဟိုကြတော့တွေ့ပါတယ်သူတို့ရွှေတုံးရွှေခဲတွေအဲ့တော့သူတို့ကအိုးဒုဗယေကြီးရွှေတွေနဲတာမဟုတ်ဘူးဟဲ့ဆိုပြီးတော့ပါဇက်ကပြောပြီးတော့လှဲပေါ်တင်တော့လှဲပေါ်ရောက်တော့ ရွှွန်ခဲတွေဖြစ်နေတယ်မြေကြီးခဲတွေဖြစ်နေတယ်အဲသူတို့လည်းအာအာသဖြင့်နောက်ကြတော့မဖြစ်ကြမဖြစ်တော့ပါဘူးဆိုပြီးတော့ဘယင်ပြန်လျှောက်တယ်ဘယင်ပြန်လျှောက်တော့ဘယင်ကအဲအဲ့လိုမယူရဘူးမကြီးတွေပါဇက်ကဒီလိုပြော မောင်ပုံနှရဲ့ရွှေတွေမောင်ပုံနှရဲ့ရွှေတွေလို့ပြောလို့အဲ့လိုပြောပြီးတော့သင်တို့တင်ညလို့ဆိုတဲ့ ဒါနဲ့ပြန်သွားပြီးတော့အဲ့လိုပဲမောင်ပုံနှရဲ့ရွှေတွေမောင်ပုံနှရဲ့ရွှေတွေလို့ပြောတော့မှရွှေတုံးတွေကလဲပေါ်မှာလဲရွှေတုံးပဲတဲ့အဲ့ဒါနဲ့တင်လာပြီးတော့မင်းရင်ပြင်ချရွှေဘုံကြီးပြင်ကတူတူပြောကြစို့အဲ့ဒီခါကျမှမောင်ပုံနှတထွေးအရာပေးလိုက်တယ်ပုံနှလောက် ဒီတိုင်းပြည်မှာကြွယ်ဝတဲ့ပုဂ္ဂိုလ်ဘယ်သူရှိလဲဘယ်သူမှမရှိဘူးဒါကြောင့်သူတထေရာတုပေးတခါအိမ်ထောက်ဖို့ရမြင်နေရပေးပြန်လို့မလို့မြင်နေရမှာတူးရတော့လေတခါရွှေဥတွေနှခမ်းချင်းထိနေတာတွေ့ပြန်တယ်ဒါနဲ့ဘယင်လျှောက်ပြန်တော့ဒါသင်ကုသိုလ်ကြောင့်သင်ရတာအဲ့ဒါတို့နဲ့မထိုက်ဘူးသင်နဲ့ပဲထိုက်တယ်ဆိုပြီးဘယင်ကပြီးတော့အဲ့ဒါတထေကြီးဖြစ်သွားတဲ့ ထို့အတူပဲမောင်ပုံနာကလည်းပဲအရှင်သာရိပုတ္တရာကိုတပူလှူတယ်ရေလှူတယ်သူစေတနာကရောအားကောင်းတာပဲဒီတော့လှူလှူတဲ့အခါမှာအင်္ဂါ6ပါးနဲ့ပြည့်စုံတဲ့အလှူဖြစ်အောင်လှူရတယ်တဲ့အလှူရှင်ဘက်ကအင်္ဂါ3ပါးအလှူခံပုဂ္ဂိုလ်ဘက်ကအင်္ဂါ3ပါးပေါင်းတော့6ပါး အလူရှင်ဘက်ကအင်္ဂါ၃ပါးကမလူခင်ကလေးကလည်းစေရနာထက်သန်အာကောင်ဝမ်းပန္တတာဖြစ်နေရတယ်လူစဲအခါမှာလည်းစေရနာထက်သန်အာကောင်ဝမ်းပန္တတာဖြစ်နေရတယ်လူပြီးတဲ့အခါမှာလည်းစေရနာထက်သန်အာကောင်ပြီးဝမ်းပန္တတာဖြစ်နေရတယ်အလူရှင်ဘက်ကအင်္ဂါ၃ပါးပြည့်စုံအလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ပါးဆိုတာအလူကံပုဂ္ဂိုလ်ဟာလောဘကင်းနေရတယ်မကင်းသေးတော့လည်းကင်းအောင်ကျင့်နေရတယ် ဒေါသကင်းနေရတယ်မကင်းသေးတော့လည်းကင်းအောင်ကြင့်နေရတယ်အမှန်တဘာဝမသိတဲ့မောဟကင်းနေရတယ်မကင်းသေးတော့လည်းကင်းအောင်ကြင့်နေရတယ်ဒီလိုမဟုတ်လားအဲ့တော့လောဘကင်းခြင်းကင်းအောင်ခြင်းခြင်းဒေါသကင်းခြင်းကင်းအောင်ခြင်းခြင်းမောဟကင်းခြင်းကင်းအောင်ခြင်းခြင်းဟာအတုကံပုဂ္ဂိုလ်မှာပြည့်စုံရတဲ့အင်္ဂါ၃ပါးဒီတော့ လူတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီစေတနာသုံးနာအာကောင်းတယ်လူကံပုဂ္ဂိုလ်ကလည်းလောဘဒေါသမောဟကင်းတယ်သို့မဟုတ်မကင်းသောမကင်းသေးသောလည်းကင်းအောင်ကျင့်ကြံနေတယ်ဆိုရင်တော့ဒီအလူဟာအင်္ဂါ6ပါးနဲ့ပြည့်စုံတဲ့သလင်္ကဒါနာအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနာကြောင့်ရရှိတဲ့အကျိုးတရားဟာသမုဒ္ဒရာတွေကရေကိုအိုးနဲ့ပုံနဲ့ခွနဲ့ ခတ်ပြီးတော့ရေတွက်တဲ့အခါမှာအရေတွက်အတိုင်းဒါပမာဏလွန်အောင်များပြားသလိုမရေသာမတွက်သာအောင် များပြားသလိုအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ဒါနအကြောင်းရရှိတဲ့အကျိုးတရားဟာလည်းပဲမရေသာမတွက်သာအောင်များပြားတဲ့အကျိုးရတယ်လို့မြတ်စွာဘုရားသလင်္ကသုတ်ဒေသနာတော်မှာဟောကြားသည်ဟုတ်လောက်ပါမလားအခုကြည့် အရှင်သာရိပုတ္တရာအလူကံပုဂ္ဂိုလ်ဘက်ကအင်္ဂါပြည့်စုံရဲ့လားပြည့်စုံပါဗျာ။ဘာကြောင့်ယန္နာဖြစ်တာနဲ့ပြည့်စုံရောလားပါတယ်လောဘဒေါသမောဟကိလေသာ ပရိယုဌာဏကိလေသာကိုပယ်တတ်ပြီးဖြစ်နေလို့ဟုတ်ကဲ့လားဟဲ့ပရိယုဌာဏကိလေသာပယ်တတ်ပြီးပြန်ဖြစ်တာမဟုတ်ဘူးလားအဲအခုအရှင်သာရိပုတ္တရာသဏ္ဍာန်မှာပြန်ဖြစ်သေးလားဟောဒါဖြင့်ဘာတတ်တာအနုတ္တယကိလေသာကိုအရဟတမေညာနဲ့ပယ်တတ်ထားတာဟုတ်တယ်မဟုတ်လား အဲဒါလောဘလည်းကင်းဒေါသလည်းကင်းမောဟလည်းကင်းဒီတော့အလူကံပုဂ္ဂိုလ်အင်္ဂါနဲ့မပြည့်စုံဘူးလားဟုတ်ကဲ့လားမကင်းသေးတော့လည်းပဲကင်းအောင်ကြင့်ကြံနေတယ်ဆိုရင်ပဲအလူကံပုဂ္ဂိုလ်ရဲ့အင်္ဂါနဲ့ပြည့်စုံပြီနော်ဒါကအလှတဲ့ပုဂ္ဂိုလ်ကတော့သူတို့ဇနီးမောင်နှံနှစ်ယောက်လုံးရဲ့စေတနာကြည့်မလူခင်လူစဲလူပြီးအားကောင်းမနေဘူးလား အဲ့တော့သူတို့အလှဟာအင်္ဂါ6ပါးနဲ့ပြည့်စုံတယ်ဘာဒါနခေါ်တဲ့ဟုတ်ကဲ့လားဆိုဒါနပြုရာအင်6ဖြာမှန်စွာဆုံးရသည်ဒါနပြုရာ အင်းချောင်းဖြာမန်စွာဆုံးရသည်ဆိုမလူခင်လူစေလူပြီးလေ စိတ်แท้ကြည်ရသည်မလူခင်လူဆဲလူပြီးလေစိတ်แท้ကြည်ရသည်သို့ လူတန်းသူမှာဤသုံးရာမှန်စွာဆုံးရသည်မှန်စွာဆုံးရသည်သို့ လောတော်မောတွေကင်အောင်လေကျင့်နေသူပဲကျင့်ပြီးလေမလွဲဖြစ်ရသည်လောတော်မောတွေကင်အောင်လေ ကျင့်နေသူပဲကျင့်ပြီးလေမလွဲဖြစ်ရသည် အလူကမဤသုံးပြအမှန်စွာဆုံးရသည်အလူကမဤသုံးပြမှန်စွာဆုံးရသည် င်္ဂါ6မျိုးစုံပြေဖြိုးအကျိုးကြည်လာသည်သို့ဆို ဒါနပြုရာ ဒီတော့အခုမောင်ပုံနာတို့ဇနီးမောင်နာလှူတဲ့အလူဟာစလင်ကဒါနဟုတ်ကဲ့လားဟဲ့ဒါကြောင့်မလို့မြေကြီးကရွှေသေးတာမဟုတ်လားအင်္ဂါ6မျိုးပြည့်စုံလို့ဒီတော့ဒီပုံကိုယ်တွေဟာမောင်ပုံနာတို့ဟာအဲ့ဒီအခြေအနေမရောက်ခင်တုန်းကတော့ သူတို့အမှောင်နဲ့နေရသလားအလင်းနဲ့နေရဟုတ်ကဲ့လားအရှင်သာရိပုတ္တရာကိုလှူဒန်းပြီးတဲ့အချိန်ကစပြီးတော့အလင်းနဲ့ရောက်သွားပြီနောက်နောက်ဘဝတွေလည်းအလင်းနဲ့ပဲရောက်မယ်ဟုတ်တယ်မဟုတ်လားဘယ်လိုပုဂ္ဂိုလ်မျိုးခေါ်မလဲဓမ္မောဇောတိပရာယနာပုဂ္ဂိုလ်ဟုတ်ကဲ့လား အမောင်ထဲကလာပြီးအလင်းထဲသွားရတဲ့ပုဂ္ဂိုလ်เนาะဒီတော့မြေကြီးဟာရွှေသေးတယ်ဆိုမှတရိယာလို့ပြောအောင်မယ်အခုအလှရှင်တွေကလည်းသူတို့ကမြေကြီးကရွှေသေးအောင် လုပ်နေကြတဲ့လူတွေပဲထွန်းသွင်းမိုင်းနင်းကုမ္ပဏီလီမိတက်ဆိုတာ သူတို့အဲ့ဒါရွှေသီးအောင်လုပ်နေကြတာဒီတော့သူတို့ဘက်ကတော့စေတနာ၃တာပြည့်လားမပြည့်ဘူးလားဒါဖြင့်အလှခံပုဂ္ဂိုလ်တွေကတော့ဘာများပြည့်တော့ကျင့်နေစေဘာဖြစ်အောင်ကျင့်နေ လောဘကင်းအောင်ဒေါသကင်းအောင်ဟုတ်ဟုတ်ကဲ့လားဒီတော့အင်္ဂါ6ပါးပြည့်စုံတဲ့ဆိုတော့သူတို့လည်းပဲမြေကြီးကရွှေမသိနိုင်ဘူးလားသိနိုင်တာပဲเนาะဒါပေမဲ့သူတို့ကတော့ဓမောဇောတိပရာယနာပုဂ္ဂိုလ်မဖြစ်နိုင်ဘူးဇောတိဇောတိပရာယနာပုဂ္ဂိုလ်ဖြစ်မယ်ဟုတ်တယ်မဟုတ်လားအဲတလောက် ပြည့်ပြည့်စုံစုံနဲ့လှူနိုင်တန်းနိုင်တယ်ဆိုတာအရင်ဘဝကကောင်းမှုကုသိုလ်ကြောင့်လင်းအလင်းထဲမှာရောက်နေရလို့သာလှူနိုင်တာမဟုတ်လားအဲ့တော့ဘယ်လိုပုံကိုဖြစ်ရမလဲပရာယနာပုဂ္ဂိုလ်အားကြစရာမကောင်းဘူးလားဒါပေတဲ့သူတို့အလင်းဆုံးကိုတော့သူတို့မရောက်နိုင်သေးဘူးအလင်းဆုံးဆိုတာဘာလဲ မဲဖို့နိဗ္ဗာန်နော်အဲ့ဒီတော့သူမရောက်သူတို့မရောက်နိုင်သေးဘူးဒါဖြင့်အလင်းဆုံးရောက်သေးအထီးဆိုရင်အကောင်းဆုံးကုသိုလ်ပြုရမှာပေါ့အကောင်းဆုံးကုသိုလ်ကဘာလဲဟမ်တတိပဋ္ဌာန်၄ပါးမဲ့ခင်၈ပါးတရားကို ပွားများအထောက်ရမယ်တူတူပြောလို့ရှိရင်အပမာဒတရားပွားများရမယ်ဟုတ်တယ်မဟုတ်လားအဲ့ဒါအတွက်သူတို့လိုနေသေးသည်နော်လိုနေတာသူတို့ဖြစ်လိုက်ပြီဆိုလို့ရှိရင်တော့အမြင့်ဆုံးအကောင်းဆုံးအလင်းဆုံး ချမ်းသာမရနိုင်ဘူးလားအဲ့တော့ဒီကနေ့ပြုရတဲ့တိမ်ရောက်တော့လှူရတဲ့ဒါနကောင်းမှု ကားနှစ်စီးလှူရတဲ့ဒါနကောင်းမှုရေလေအေးဆက်လှူရတဲ့ဒါနကောင်းမှုတိမ်ကြောင်းတော်ကြမ်းမြင်လှူရတဲ့ဒါနကောင်းမှုဆွမ်းခဲပွဲဘောစဉ်ခြုံချင်ရတာအပြားပြားလှူဒန်းရတဲ့ဒါနကောင်းမှုဒီနေ့ဒီမှာလှူမဲ့နှက်ပြန်ဟိုမှာပဲမော်မော်ပြီးမှာပဲလှူမဲ့တန်ဃာတစ်ပါးလင်တောင်းတန်ပစ္စည်းလေးပါလှူဒန်းရတဲ့ဒါနကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ ဆင်းရဲငြိမ်းချောင်းအလင်းဆုံးဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုရကြောင်းအကျင့်ကောင်းအကျင့်မှန်တတိပဋ္ဌာန်တို့ကိုကျင့်ကြံပွားများအထောက်နိုင်ရပါလို့ဤကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလည်းပဲအလင်းဆုံးဖြစ်တဲ့ဆင်းရဲကင်းရာနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုရပါလို့ဤလို့ရည်ရွယ်ချက်ဥတည်ချက်ထားပြီးတော့ဒီကုသိုလ်တွေမပြုသင့်ဘူးလားမပြုပါဘူးအဲ့ဒါလိုပြုရမယ်အဲ့ဒါလိုပြုတဲ့အတိုင်းလည်းပဲ အလင်းဆုံးဖြစ်တဲ့ဆင်းရဲကင်းရာနိဗ္ဗာန်ကိုရရရကြောင်းအကျင့်ကောင်းအကျင့်မှန်တတိပဋ္ဌာန်မဲ့ခင်ရှစ်တန်တို့ကိုဒီကနေ့ပြုရတဲ့ဒါနကောင်းမှုအစူစူအကြောင်းထောက်ပံ့ပြုလို့ကြင့်ကြံပွားများကြိုးစားအထောက်နိုင်ကြသဖြင့်ယုံနံတို့ဤသဘာဝအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တဆင့်နဲ့တဆင့်ရင့်တက်ပြီးလေမဲ့ဉာဏ်ဘုံဉာဏ်နဲ့နိဗ္ဗာန်တည်းဟုသော အလင်းဆုံးချမ်းသာအထိဆက်ရောက်နိုင်တဲ့ သူတော်စင်များဖြစ်ကြပါစေ။သာ